2020တော့ကုန်ပြီပေါ့ဒါဒီနေ့ဆိုတာ2021 2021ဝင်လာတဲ့အချိန်မှာနှင်းဟောင်းကိုကုံဆုံးလို့နှစ်တင်ကုတဲ့အခါမှာကောင်းခြင်းမင်္ဂလာတွေဖြစ်ပါစေခြင်းအန္တရာယ်တွေမကြောက်ရပါစေခြင်းအကျိုးငါဒါပြိတရားတော်တွေဒါရုပ်ပတ်တရေစေကြနာယူကြကြကြရအောင်အဲ့တော့ပြိတရားတော်ဆိုတဲ့အဓိပ္ပာယ်ပေါ့ဒါဦးဇင်းတို့ တွေနဲ့အင်မတန်ရင်းနှီးတဲ့တကားပေါ့သူသဖြင့်ဦးဇင်းတို့ဗမာလူမျိုးတွေနဲ့အင်မတန်ရင်းနှီးတဲ့တကားပဲအဲ့တော့ပရိတရားတော်ဆိုတော့ကပရိသမန္တတော်ဗယံတာရတိတက္ကတိတိပရိဒံပရိသမန္တတော်ယလေးမျက်နာယက်စီမျက်နာယက်စင်မျက်နာတို့မှဗယံကြရောက်စေကြောက်လက်တံဖြစ်တော်မိဥပအန္တရယံသွေသွေတို့ကိုဒါရတိရကတိကာကွယ်တားဆီး၍ပြတတ်ပါ၏ ဒါရတိရဂတိကာကွယ်စောင့်ရှောက်၍ပိဋကပါပိဤတတမတို့ကြောင့်ပရိဒံပရိလို့ခေါ်တယ်တဲ့ဒါပရိတရားရဲ့အဓိပ္ပာယ်အဲ့တော့ပရိတရားဆိုတာဘာပြောတာတော့ဆိုတော့အရက်စဲမျက်နာမှာကြာရောက်လာနိုင်တဲ့မြဲမမြဲတဲ့အန္တရာယ်တွေကိုကာကွယ်တားဆီးပြီးတော့စောင့်ရှောက်ပိဋကတဲ့သဘောရှိတယ်ဒါကြောင့်မလို့ယနေ့ဒီလိုအန္တရာယ်တွေကိုကာကွယ်တားဆီးပေးတဲ့ပရိတရားတော်တွေပေါ့ဒါကိုနားကြားကြရအောင် အဲ့တော့ဒီပရိတရားတော်တွေကဘုရားရှင်ရဲ့ရှင်တို့တော်တွေဓမ္မစက်တွေဖြစ်တယ်လို့ဒီပရိတရားတော်တွေကိုရုပ်ပတ်ကြနာယူကြရတဲ့အချိန်မှစပြီးတော့မိမိတို့ရဲ့ခန္ဓာကိုယ်ဥကောင်းဆံပြမှဒီခြေပြတိုင်းအောင်ကြရောက်လာနိုင်တဲ့အန္တရာယ်တွေမိမိတို့ရဲ့အိန္ဒိယမိမိတို့ရဲ့စီးပွားရေးကြီးပွားရေးလူမှုရေးတွေမှာကြရောက်လာနိုင်တဲ့မြတ်မမြတ်တဲ့အန္တရာယ်တွေတော့အမှန်တကယ်ပဲကျင့်စဉ်မြင့်ကြောက်သွားမှဒီလိုပြိတ္တရားတော်ဒီပေါ်မှာ ယုံကြည်ချက်တရားတရားဥစ္စာပရမထားရမယ်။ပြီးတဲ့ကဦးဇင်းတို့ဒီပရိတရားတို့တွေထဲမှာနံပါတ်1ဖြစ်တဲ့မင်္ဂတုတ်တန်ဒေသနာတော်ဒါနှစ်ဖောင်းကုန်လို့နှစ်တစ်ကိုကူးတဲ့အခါမှာနှစ်တစ်ကိုမင်္ဂလာတွေနဲ့ကြိုဆိုဖို့ဒီမင်္ဂလာတုံးမှာလာရှိတဲ့ကျင့်ဥတွေကိုကျင့်ချင်းအပြင်မိမိတို့တဏ္ဍမတို့မင်္ဂလာတရားတွေဒါဆင်မြန်းထားခြင်းဖြင့်မင်္ဂလာရှိစွာနှစ်တစ်ကိုကြိုဆိုခြင်းပေါ့တို့တို့ကြောင့်မင်္ဂလာတုတ်တန်ဒေသနာတော်ပြီးတော့ယရဏတုတ်တန်ဒေသနာတော် သရတုဒ္ဒဒေသနာတော်ဆိုတာကတော့ဒါသန္တာတော်မှာအင်မတန်ထင်ရှားပြီးသမိုင်းကြောင်းအင်မတန်ကောင်းတဲ့သုတ်တန်ကြီးတစ်ခုဒီဒေသနာတော်ကိုနာယူရခြင်းအပြင်မိမိတို့ဒေသနာတော်ထဲမှာဘုရားတရားသံဃာဆိုတဲ့ခြေနာမြတ်သုံးပါးရဲ့ဂုဏ်တော်တွေကိုလည်းနာယူခွင့်ရမှာဖြစ်သလိုထိုဘုရားတရားသံဃာတို့ဤဂုဏ်တော်တွေကိုပြောဆိုရတဲ့တစ္ဆာစကားဆိုတဲ့ဝေစီတက္ကဝေစီတစ္ဆာစကားလို့လည်းကြားနာရမှာဖြစ်တယ် ပြီးတဲ့အခါမင်္ဂတဲ့သစ္စာစကားကိုပြောဆိုရလေသောကြောင့်တတ္တဝါတွေချမ်းသာကြပါစေဆိုတဲ့မေတ္တာတွေကိုလည်းဒီတုတ်တံမှာခံယူခွင့်ရမှာဖြစ်တယ်။တို့တဲ့ကြောင့်ယနာတုတ်တံဒေသနာတော်ကိုကျမ်းနာခြင်းအပြင်မိမိတို့စီဘုရားတရားတန်ခါယနာမြတ်သုံးပါးတို့ဤဂုဏ်တွေကိုလည်းကျမ်းနာခွင့်ရမယ်ဝစီသစ္စာစကားတွေကိုလည်းကျမ်းနာခွင့်ရမှာဖြစ်တယ်လို့မေတ္တာတရားတွေကိုလည်းခံယူခွင့်ရမယ်။နောက်ဒီတုတ်တံကြီးကကတုံးမကိုကြော်လွှားလွန်မြောက်နိုင်တဲ့သမိုင်းကောင်းရှိခဲ့တဲ့တုတ်တန်ကြီးတစ်ခုဖြစ်တဲ့ဒီအတွက်ကြောင့် ဒီဒေသနာတော်တွေကိုနာကြရတဲ့ဒီတုတ်တံကိုယန္နာတုတ်တံဒေသနာတော်ကိုနာကြရတဲ့အချိန်မှာသာပြီးငါတို့မှာကြားရောက်လာနိုင်တယ်ဒါဒီနေ့လောလောဆယ်ပေါ့ဒါအန္တမေလို့ခေါ်တဲ့ဒီကယောဂါကြီးတွေကစပြီးအလုံးတော့အန္တရာယ်တွေကနေလွတ်မြောက်မယ်လို့ဒီလိုလေးယုံကြည်ချက်တရားတရားမွေးမြူရမယ်ပြီးတော့မေတ္တာတုတ်တံဒေသနာတော်ကတော့တို့တကာကြီးတွေတက္ကမကြီးတွေတည်ပြီးသားဖြစ်တဲ့ဒါမေတ္တာတတ္တဝါတွေပေါ်မှာမေတ္တာတရားတွေဖြန့်ကျက်တဲ့တုတ်တံတစ်ခုဖြစ်တယ်ဟောပြီးတဲ့အခါကျတော့ တတိယကိလနာတုတ်တံတတိယကိလနာတုတ်တံဆိုတော့ဘုရားရှင်ဒါဇမကြီးအမြတ်တာတဲ့အခါရှင်စုံတော့ကဘုရားရှင်အတွက်ရုပ်ပတ်ပြီးတဲ့တုတ်တံတစ်ခုဖြစ်တယ်ဒီဒေသနာတုတ်တံအဆုံးမှာတော့ဘုရားရှင်ဒီခံစားနေရတဲ့ဆင်းရဲဝေဒနာတွေမှာဒါလွတ်မြောက်ပြီးတော့ထမြောက်သွားတယ်ယောဂဝေဒနာတွေကနေပြီးတော့ပြန်လဲပျောက်ကင်းသက်သာသွားတယ်ဆိုတဲ့ဒီတုတ်တံပေါ့အပြီးတဲ့အခါကျတော့မှ ပရိကြီးမှာလာတဲ့ပုဇင်ကတုတ်တာဒါကတော့အများသိပြီးသားတကယ်ဘုရားဟောမှာလာတဲ့ပထမကိလနာတုတ်ဒုတိယကိလနာတုတ်တတိယကိလနာတုတ်တွေကိုပေါင်းစပ်ပြီးတော့တရားပြုထားတဲ့အခါတုတ်တန်တစ်ခုဖြစ်တယ်ဒီတုတ်တန်ကိုနာယူခြင်းအပြင်လည်းမိမိတို့ဒီတုတ်တန်အတိုင်းပုဇင်ကိုနှစ်ပါးကိုမျှတအောင်နာယူရင်းကျင့်ကြံခြင်းအပြင်မိမိတို့တဏ္ဍာမှာကြာရောက်လာနိုင်တဲ့ဒီကျမ်းမာရေးမကောင်းမှုဆင်းရဲဒုက္ခဝေဒနာတွေကလည်းလွတ်မြောက်နိုင်တယ်။အပြီးတဲ့အခါဘုရားကုံတော်တရားကုံတော်နဲ့တကော တတဝရီပေါ်မှာဆောင်းကြောင်းတဲ့မေတ္တာတွေဖြန့်ဝေတဲ့ဘောဓုတပ္ပမင်္ဂလာသုံးပါးကိုဒါနာယူကြရမှာဖြစ်တယ်။တို့တော့ကြောင့်ဒီပရိတရားတော်ဒီပေါ်မှာဥစွာပထမဘုရားရှင်ကရှင်တို့တော်တဲ့ဓမ္မစတိဖြစ်တဲ့အတွက်အင်မတန်မှကြားနာရခဲ့တယ်။ဘုရားရှင်အလောင်းတော်ဘဝလေးတင်ခြင်းနဲ့ကဘာတသိမ့်ပါရမီတော်တွေဖြစ်ခြင်းပြီးမှတမန်တော်မောတဲ့ဉာဏ်ကြီးကိုတို့နဲ့ရရှိပြီးတော့ဒီပရိတရားတော်တွေကိုနှုတ်မြတ်ကဟောကြားတော်မူခဲ့တာဖြစ်တဲ့အတွက်ကြားနာရခဲ့တဲ့ဒီပရိတရားတော်တွေကိုငါတို့တော့ယနေ့ ကြားနာခွင့်ရပြီလို့ဒီလိုဝမ်းမြောက်တဲ့စိတ်ထားနဲ့ဒါယူသည်စွာနာယူကြအောင်ဆိုသမန္တာသက္ကဝါလိတုအတ္တရာကိစ္ဆံတုဒေဝတာတတမမုနိရာဇတာတုဏ္ဏတုတကမောခတံဓမ္မတာဝနကာလောယံပတ္တန္တာဓမ္မတာဝနကာလောယံပတ္တန္တာ ဓမ္မတာဝနာကာလောအယံပတ္တန္တာနမောတတဗုဒ္ဓဝါဒောရာဒောသမ္မာသမ္ဗုဒ္ဓတာနမောတတဗုဒ္ဓဝါဒောရာဒောသမ္မာသမ္ဗုဒ္ဓတာနမောတတဗုဒ္ဓဝါဒောရာဒောသမ္မာသမ္ဗုဒ္ဓတာယေတန္တာတန္တစိတ်တာတိတရဏတရဏဣဒ္ဓလောကန္တရိဝါ ဘုံမာဘုံမာဇာတိဝကုဏကဏကဏပြဝတတပ္ပကလံဣတိယယန္တုဒေဝဝရကဏကမေမေရုရာဇိဝတံတောတန္တောတန္တောတဟိတုမုနိဝရဝဇနံသောတုမကံတမကံဒဝေတုဇဂဝါလေတုယကဒေဝဇာပြမနော ယာမေဟိကတံပုံညာသဗ္ဗတံပတ္တိတာရကံသဗေဒ ानु မောဒိတဝသမက သာသနေရတံသမာဒရိတောင်တုအာရခာတုဝိတေတတောသာသနာသာဇာလောကတောတိပဝတုတပ္ပတာသာသနာပိတာလောကိဉ္စဒေဝရကန္တုတပ္ပတာ တတေဟွန်တုဒုက္ခိတပိပရိဝရေဟိအတနောငါနိကာသုမနာဟွန်တုသာတပိညာတိပိရာဇာတော်ဝါသောရတော်ဝါမနုဿာတော်ဝါမနုဿာတော်ဝါအဂိတော်ဝါဥဒကတော်ဝါဘိဒာတာတော်ဝါခာနုကတော်ဝါခန္ဓကာတော်ဝါနဂတတော်ဝါ သနာဗရာရောဂတောဝါအတ္တဓမ္မတောဝါအာဒံဒိဋ္ဌိတောဝါအတ္တပုရိသတောဝါသန္တာဟတိအတ္တမိကဂောနာကုတ်ကုတာဤဝေဒီကမဏိတပတိပိဧဇာတရိဇာဒုက္ခရမဟန္တာယကရခတာတိနာနာဗယာတောဝါနာနာရောဂတောဝါနာနာဥပတဝါတောဝါအာရကံကနန္တု ယမင်္ဂလံဒေါဒတာဟိစင်တယိတုတတိဝကာဒုဒ္ဒနာနာတိကေဇန္တိအတတိန်သင်္သာမင်္ဂလံဒေတိတံဒေဝဒေဝေနသဗ္ဗပါပဝိနာတနံသဗ္ဗလောကာဟိတတာယမင်္ဂလံတံဗနာမဟိဧဝမေတုတံ ဧကံဓမယံဘဂဝတာဝိတ္တယံဥယရတိေတဝနေအနာတပိဏိကတအာရမိအထာခောညတရာဒေဝတာအဘိကန္တာယရတိယအဘိကန္တာဝနာေဝလကပံစေတဝနံဩဘာတိတဝါယေနဘဂဝတေနုပသင်္ကမိ ဥပါသင်္ဃမိတဝါပကဝန္တံဘိဝတေတဝါဧကမန္တံအထာတိဧကမန္တံထိတာခောတာတိဝတာဘဂဝန္တံဂါရာယဣဇပါတိဘုဒေဝမနုဿာသမင်္ဂလာနိအစိတယောအာကင်္ဂမာနတုဒ္ဒနံပြုဟိမင်္ဂလမௌဒ္ဓမံ အာဒေဝနာဇဘာလနံပဏိတာနိဇာဒေဝနာပူဇာဇာပူဇနေယနံဧတမင်္ဂလမုဒ္ဓမံပရိရုမ္ပါဒေတဝါသောဇပုပ္ပေဇကတပုညတာအတ္တဓမ္မပဏိတိဇဧတမင်္ဂလမုဒ္ဓမံဘာဝတိတေဇာသိပ္ပင်ဇဝိနယောဇသူတိကိတော ဒုဘာတိတာဇာယဝါဇာဧတံမင်္ဂလမௌဒမံမာတာပိတုဥပါထာနံဗုဒ္ဓတာရတာတင်ကို အနာကုလာဇကမ္မန္တာဧတံမင်္ဂလမௌဒမံဒါနိဇာဓမ္မစရိယံဇာညာတကနိဇာတင်ကို အနာဇာနိကမ္မနိဧတံမင်္ဂလမௌဒမံ အာရတိဝိဒတိပါပါမိစ္ဆာပါဏာဇာတံယမောအာပမဒောဇာဓမေတုဧတံမင်္ဂလမௌဒမံဂါရောဇာနိဝါဒောဇာတန်တုဋ္ဌိဇာကတိညွတ္တာကာလေနာဓမ္မတဝနံဧတံမင်္ဂလမௌဒမံခန္တီဇာသောဝိဇ္ဇတရာသမနာနိဇာတတနံ ကာလေနာဓမ္မတာကေကြဣဒံမင်္ဂလမုဒ္ဓမံသဘောဇာပြမစရိယံကြရိယတဇာနာတတနံနိဗ္ဗာနတိจิကရိယာကြဣဒံမင်္ဂလမုဒ္ဓမံဗုဒ္ဓတာလောကဓမေဟိစိတ်တံယတနာကံပတိအာတောကံဝိဒဇံခေမံဣဒံမင်္ဂလမုဒ္ဓမံ ဧတာဒိတာနိကတဝါနာတပ္ပဒမပ္ပရာဇိတာသဗ္ဗထာတုတ္တိကိစ္ဆန္တိတန္တေသံမင်္ဂလမௌတမံမင်္ဂလာတုတ်တံနိတိတံသဏိဌာနာတောပတ္တယတထာကရတတတပါရမီယောဓာတံပါပါရမီယောဓာတံပရမတ္တပါရမီယောတိသမတိန်သာပါရမီယောပြင်သမပရိစ္ဆာကေ လောကတာသရိယညာတတသရိယဗုဒ္ဓတသရိယန္တိဒေတောသရိယယောပစ္စည်းမဘဝင်ကပောကံတေဇာတေယပိနေကမနံပဒါနာသရိယံဘောဓိပလင်္ကီမဟာရဝိတယံသဗ္ဗညုတညာနာပတိဝေတံဓမ္မစကာဗောဓနာနဝလောကုတ္တရဓမ္မေတိ ဒါဝေမိမေဗုဒ္ဓဂုဏေအောစိတဝါဝေဒာလီယာတိတုဘာဂရန္တရေတုတိယမရတိံပြိဋံကရွန်တောအာယတမနန္တတိတော်ဝိယကာရုညစိတ်တံဥပထပိတဝါကောတိတရတတေတုဇဂဝါလေတုဒေဝတာယတာနံပရိကနန္တိယင်္ဇဝေဒာလိယပုရိ နောကမနုဿာဒုဗိကသံမုဒံတိဝိတံပယံခိဗာမန္တရာဒာပေတိပရိတံတမ္ပနာမဟိယာနိရာဗုဒ္ဓနိသမဂဒာနိဘုံမနိဝါယာနိဝန္တလိကေတဗေဝဗုဒ္ဓသူမနာဘုံတုအတောပိတကေသသူနန္တုပါတိတံဒါတမဟိဗုဒ္ဓနိတမေတ္တတဗေမေတံကရောတာမာနုတိယပဇာယ ဒီဝါဇာရဒောဇာရတိယေပလိန်တတမဟိနေရကတာအပမတ္တာယံဂိဉ္စီဝေတံဣဒံဝါဥဒံဝါတကေတုဝါယယရဏံပဏိတံနာနောတမအတိတတာကတိနာဣတံပိဗုဒ္ဓေရဏံပဏိတံဧတေနာသစ္စေနာသူအတိဟောတုခယံဝိရာဂအမတံပဏိတံယတိတကတကြမုနိတမဟိတော နာဒေနာဓမေနာသမတိကိဉ္စီဣတံပိဓမ္မယတနံပဏိတံဣတိနာသစ္စေနာသဝတိဟောတုယံဗုဒ္ဓတေတောပရိဟောနယိသူစိတ်သမာတိမာနတတိကိညာမာဟုသမာဓိနာဒေနာ သမာနာဝေဇတိဣတံပိဓမ္မယတနံပဏိတံဣတိနာသစ္စေနာသဝတိဟောတု ဧဘောကလာတတတံတတတသတ္တာရိဒါနိယုဂာနိဟွန်တိဒေတကိနေယဒုက္ကဒတာတာဝကဧတေတုဒိဏာနိမဟာဗလာနိဣဒံပိတံေတနံပဏိတံဧတေနသစ္စေနာသူဝတိဟောတုယေတောဘာယုတ်တမနတံတဏိနာနေဂာမိနောဂေါတမသာသနမိ ဒေသတိတတ္တအမတ္တဝိကကြလတ္တမုဒ္ဒနိဗ္ဗုတိံဗုဒ္ဓမာနာဣဒံပိတံေတနာဗဏိတဧတေနတိစေနသူအတိဟောတုယဒိနာကိလောပတဝေတိတောတိယသရုပ်ဘိဝတေယသံဘကံပိယော တတုပမန္တဗုဒ္ဓတံဝရမိယောရိယသစ္စာနိယောဇပတ္တိ ဣဒံပိတံဃေရဏံပဏိတံဧတေနသစ္စေနသူဝတိဟောတုယေရိယာသေဇာနိဝိဘာဝယန္တိကံမိတာပဉ္စိနာသူတိတိတာနိဂိဉ္စာပိတေဟောတိဗုဒ္ဓံပမတ္တာနာတေဘွန်အဓမ္မမာရိယန္တိဣဒံပိတံဃေရဏံပဏိတံဧတေနသစ္စေနသူဝတိဟောတု သဟောတာဒသနာတံပရာယတရားသူဓမ္မဇိတာဘွန်တိသဂာယဒိဋ္ဌိဝိသိကိတိတင်းစာသီလပဒံဝါတိယတတိကိဉ္စီသတ္တဝါပါယိဇာဝိပါမௌတောစိဇာဝိဌာဏာနိအပပကာတောဣဒံပိတံေရဏပဏိတံဣတေနသစ္စေနသူအတိဟောတု ကိဉ္စာပိတောကမ္မကရောတိမာပကံကာယေနဝါစာဥဒစိတတဝါအာဘဘာသောတတ္တပရိဇာတာယအပပတာဒိဋ္ဌပတတဟုတ်တာဣဒံဘိတံေတနံဗဏိတံဧတေနသစ္စေနသူအတိဟောတုဝနဘာဂုံမေတာဗုဒ္ဓိတကေဂိမာနမာတိပရမသမိဂိမေ တတုပမံဓမ္မဝရအတေတယိနိဗ္ဗာနဂမိံပရမံဟိတာယဣဒံပိဗုဒ္ဓယတနာပဏိတဧတေနတိစေနသူအတိဟောတုဝရောဝရိညူဝရာတောဝရာရောနုတရောဓမ္မဝတံအတေတယိဣဒံပိဗုဒ္ဓယတနာပဏိတဧတေနတိစေနသူအတိဟောတု ခီနာဗုဒ္ဓနာနဝနတိတံပုံဝိတ္တာစိတ်တာယတိကိဘဝတမေဒေကိနာပိတာဝိတုံတိစန္ဒနိဗ္ဗန္တိတိတာယတယံပတိဘောဣဒံပိတံယတနာပဏိတယတေနတိစေနာသူအထိဟောတုဣဟာနိတာဗုဒ္ဓနိသမဂတနိဘုမနိဝါယနိဝန္တလိကေ တထာဂတံဒေဝမနုဿာမုဇိတံဗုဒ္ဓနမတ္တမသူအထိဟောတုယာနိရာဗုဒ္ဓနိသမဂတနိဘုံမနိဝါယာနိဝန္တလိကေတထာဂတံဒေဝမနုဿာပုဇိတံဓမ္မနမတ္တမသူအတိဟောတုယာနိရာဗုဒ္ဓနိသမဂတနိဘုံမနိဝါယာနိဝန္တလိကေ တထာဂတံဒေဝမနုဿာပုစီတံတံဃံနမတမသူအတိဟောတုယရဏသုတ်တံနေတိတံယတာနုဘာဝတောယက္ခာနေဝတတန္တိပိသနံယံမိဇေဝနုယုံဇံတောရတိန္တိဝမတ္တန္တိတောဒုက္ခံဒုပရိသုတ်တော်ဇာပါပံဂိဉ္စီနပတတိ ေဝမာရိဂုဏုပေတံပရိတံဓမ္ပနာမဟိကရဏီယာမတ္တာကုတလေနာယန္တတန္တံပတံအပိတမေဇာတကောဥစုဇာတုစုဇာတုအသောသတ္တမုဒုနာတိမာနီဒန္တုတကောဇာတုဘရောဇာအပကိဇောဇာတံလောကဟုတ်တိ တန္တိန်ရိယောဇာနိဘဂောဇာအပါကဘောကုလေသောနာနုကိတောနာဇဂௌဓမာတလေကိဉ္စီယေနဝိညွံပရေဥပဝရိယောဒုက္ခိနောဝါခေမိနောဟွန်တုတဗ္ဗတတဘွန်တုဒုက္ခိတတ္တာယေကေဇိဘာနာဗုဒ္ဓတိတတဝါထာဝရဝနဝတိတာဒီဃဝါယေဝမန္တာမေဇိမာရတကအနုဂထူလာ ဒိဋ္ဌာယေဝအဋိဋ္ဌာယေဝဒုရေဝတန္တိအဝိတုရေဘုဒ္ဓဝါတမ္ပဝေတိဝတပ္ပတတဘွန်တုတုကိတတနာဘရောပရဏိဂုပေတနာတိမညေတကတစီနာကင်စီဗျာရောတနာပရိဃာတိညာနိညာမညာတဒုက္ခမိတ်စီယာမာဒာယတနိယံဗုဒ္ဓမာယုတဧကဗုဒ္ဓမနုဒကေ ရေဝံပိသဗ္ဗဗုဒ္ဓေတုမာနတံဘာဝယေအပတိမာနံဩဒံဒောဇတိရိယင်ဇမေတ္တာသဗ္ဗလောကသမိမာနတံဘာဝယေအပတိမာနံဩဒံဒောဇတိရိယင်ဇအာတံဘာဒံအဝေရာမတံပတံဒိဋ္ဌံဇရဏိတိန်နောဝတယာနောယဝတတဝိဒမိတော ဧတံတတိအတိတ်ေယဗြဟ္မမေတံဝိဟာရမိဓမဟုဒေဒင်္ဂနုပကမသီလဝတတနေနာတမ္ပနောကာမေတုဝိနေယကေတံနာဣဇာတုံကပတေယပုဏ္ဏရိတိမေတ္တာသုတ်တံနေတိတံဧကံတမယံဘဂဝါရာဇကေဝိရတိဝိလူအနေကလန္တကနိဝပေ ဒေနာကောပနာတမယေနာဘဂဝါအာဘာရိကောဟောတိဒုက္ခိတောမာလာကိလာနော အထာခောအာယတမမဆုံးတော်ယေနာဘဂဝါတေနုပသင်္ကမိဥပသင်္ကမိတဝါဘဂဝန္တံဘိဝါတိတဝါဧကမန္တံနိတိတိဧကမန္တံနိဒိဏံကောအာယတမန္တမဟာသုံဏံဘဂဝါဣတဒောဇာ ပရိဗန္ဓုတာဆုံးတာဘုဇင်္ဂာတိတတိမေဗန္တေဘုဇင်္ဂာဘဂဝတာသမ္မာတက္ကတာပါဝိတာပုလိကတာအဘိညာယသမောဒာယနိဗ္ဗာနာယတံဩတန္တိကတမေတတတတိတံဘုဇင်္ဂောခောဗန္တိ ဂဝတာသမ္မာတက္ကတောပါဝိတောပုလိကတောအဘိညာယသမောဒာယနိဗ္ဗာနာယတံဩတတိဓမ္မဝိဇယသမောဇင်္ဂောကောပန္တိဘဂဝတာသမ္မာတက္ကတောပါဝိတောပုလိကတောအဘိညာယသမောဒာယနိဗ္ဗာနာယတံဩတတိ ဝိရိယတံဘောဇင်ကိုခောပန္တိဘဂဝတာတမတကတောပါဝိတောပုလိတတောအဘိညာယတံဘောဓာယနိဗ္ဗာနာယတံဩတတိပိတိတံဘောဇင်ကိုခောပန္တိဘဂဝတာတမတကတောပါဝိတောပုလိကတောအဘိညာယတံဘောဓာယနိဗ္ဗာနာယတံဩတတိ ပတ္တတိတံဘောဇင်ကိုကောပန္တိဘဂဝတာဓမ္မာတကတောပါဝိတောပုလိကတောအဘိညာယသံဘောဓာယနိဗ္ဗာနာယသံဩတတိသမာဓိတံဘောဇင်ကိုကောပန္တိဘဂဝတာဓမ္မာတကတောပါဝိတောပုလိကတောအဘိညာယသံဘောဓာယနိဗ္ဗာနာယသံဩတတိ ဥပေက္ခတံဘုဇင်ကိုကောပန္တိဘဂဝတာသမ္မာတက္ကတောပါဝိတောပုလိကတောအဘိညာယဓမ္မောဒာယနိဗ္ဗာနာယတံဩတတိဣမေခောပန္တိတတ္တဘုဇင်ကာဘဂဝတာသမ္မာတက္ကတာပါဝိတောပုလိကတာအဘိညာယဓမ္မောဒာယနိဗ္ဗာနာယတံဩတန္တိတိ တက္ကဆုံဒဘုဇင်္ဂတက္ကဆုံဒဘုဇင်္ဂတိဣဒာမောဇာယတမဇုံနောတမနုံညောတတဟောတိဘုဒ္ဓိဇာဘဂဝါဓမ္မာဘာဒာတရာပိနောဇာဘဂဝတောသောအာဘာဒောအဟောတိတိတတယကိလာနာတုတ်တံနေတိတံ ဒန္တာရေတန္တရံဒါနံသဗ္ဗဒုက္ခဝိနာတနိတတဓမ္မေဇာဘုဇင်ကေမာရတေနပမတ္တနိမဟုံစိတ်တော်ယေစီမေတတတိဘဝမုဒ္ဒဂௌတမအာဇာတိမသရာပြတိအမတံလိပယံကတာဧဝမာတိဂုဏုပေတံအနေကာဂုဏသင်္ကဟံ ဟောတရိဇာဣမံမန္တဘုဇင်ကင်ဇဗနာမယိဘုဇင်ကောတတိတင်္ဃတော်ဓမ္မနံဝိဇယောတတာဝိရိယပိတိပတ္တိဘုဇင်္ဂါဇတတာပရိသမာဓုပကဘုဇင်္ဂါတတ္တတေတပ္ပဓတိနာမုဏိနာသမ္မဒဂတာပါဝိတာပုလိကတာ နောတန္တိအပညာယနိဗ္ဗာနာယသဗောဓိယဧတေနာတစ္ဆာဥစေနာဒုတိတေဟောတုတပ္ပတာဧကသမိန်သမေနာထောမောဂလာနိဇကတ္တပံဂီလာနေဒုက္ခိတေဒိဋ္ဌောဘုဇင်ကေတတ္ထာတေတယိဒေဇာတံဘိနန္ဒိတဝရောဂမုံစိန်တုတင်ခဏီ ဧတေနာတစ္ဆာဥစေနာသူတိတေဟောတုတပ္ပတာဧကာဒာဓမ္မရာဇာပိဂေလညင်နာပိပိလိတောသုံတာထေရနာတံဧဝဗနာပိတဝနာတာတတံဓမ္မောဒိဋ္ဌောနာအာဘာဒဓမ္မဥဒ္ဓာတိဌာနတောဧတေနာတစ္ဆာဥစေနာသူတိတေဟောတုတပ္ပတာ ဗိနာတေဇအာဘာဒဒိဏနံပိမဟိတိနံမဂာဟတကိလေသာဝပတ္တနုပ္ပတိဓမ္မတံဧတေနာသစ္စာဥစေနာသူတိတေဟောတုတပ္ပတာဟောဇင်္ဂသုတ်တံနေတိတံဣတိပိသောဘဂဝါရဟံသမ္မာသမ္ဗုဒ္ဓော ဝိဇာစရဏတံပနောဒုက္ကတောလောကဝိတုအနုတ္တရောပုရိသဓမ္မတာရတိတထာဒေဝမနုဿာနံဗုဒ္ဓောဘဂဝါသခါတောဘဂဝတာဓမ္မောသန္တိတိကောအကာလိကောပိပတိကောဩပနိဟိကောပိဇာတံဝေရိတဘောဝိညူဟိ သုပရိပန္နောဘဂဝတောတာဝကတံကိုဥဇောပရိပန္နောဘဂဝတောတာဝကတံကိုညာယာပရိပန္နောဘဂဝတောတာဝကတံကိုဓာမိစိမတိပန္နောဘဂဝတောတာဝကတံကိုယရိဒံသတ္တာတိပုရိတာယုဂာနိအတ္တပုရိတာပုဂ္ဂလာဧတာဘဂဝတောတာဝကတံကို အာဟုနေယောဘာဟုနေယော တကိနေယောဣန္ဒြိကရဏီယောနုဒရံပုံညကိတံလောကတာေယံဗုဒ္ဓံတရဏဒါနံဓမ္မံတံငင်ဇာပိကောဘယံဝါသံပိတတံဝါလောမဟံသောနာဟိတတိယံဒုန်နိမိတဝမင်္ဂလင်ဇာယောဇမနာပောတကုဏတာတတော ပါတကောဒုတ်တုပိနံအကန္တံဗုဒ္ဓ ानु ဘာဝေနာဝိနာသမိန္တုယဟန်တုန်ဤမိတ္တဝမင်္ဂလင်္စယောသမနာဘောတကုဏတတတောပါတကောဒုတ်တုပိနံအကန္တံဓမ္မ ानु ဘာဝေနာဝိနာသမိန္တုယန္တုန်ဤမိတ္တဝမင်္ဂလင်္စယောသမနာဘောတကုဏတတတော ပါပကောဒုတ်တုပိနံအာကန္တံတံဃာနုဘဝေနာဝိနာတမင်တုဒုက္ခပတ္တာသနေဒုက္ခဗယပတ္တာသနေဗယဒုက္ခပတ္တာသနေဒုက္ခဟွန်တုတဝေပိပါဏိနောဧဒဝတ္တာသအမေဟိတမ္ပရံပုံညာတမ္ပရံဒဗေဒေဝနုမောတံတုတဗ္ဗတံပတ္တိတိတိယ ဒါနန္တရန္တုတထာယတိရဏကန္တုတပ္ပတာဘာဝနာဘိဒတာဝန္တုကိစ္ဆန္တုဒေဝတာကတာသဗ္ဗေဗုဒ္ဓဗလပတ္တာပိစေကနိဇာယံဗလံအရန္တာနိဇာတေတိနာရကံဗန္ဓာမိတပ္ပတောမဟာကရုဏီကောနာတောဣဒာယတပ္ပပါဏိနံ ပုရိတဝံပါရမီတပ္ပပတ္တောတမောတိမௌတမံမေတေနာသစ္စာဥစေနာဒုတိတေဟောတုတပ္ပတာဇေဟန္တောဗောရိယာမူလေတကြနာနန္တိဟောတနော မေဝမေဝဇယောဟောတုဇယတုဇယမလီအပရာဇိတာပလင်ကေတိတေပုထုဤပုဂ္ဂလေ အဘိဒေကေသဗ္ဗဗုဒ္ဓနာအကပတ္တောပမောတတိဒုဏဂတံသူမင်္ဂလာသုပ္ပပါဒံသူဥဋ္ဌိတံဒုက္ခနောသူမူဥဒ္ဒောဇသူဧထံမြမဇာရိတုပဒကိနံကာယကမ္မဝါစာကမ္မပဒကိနံပဒကိနံမနောကမ္မပဏိတိနေပဒကိနေ ပရဂိနာနိကတဝနာလဗန္တတေပရဂိနိတေယတာလတ္တသုခိတာဝိရုံလာဗုဒ္ဓသာသနိအာရောဂသုခိတာဟောတာသာတပိညာတိပိအဝေရာသုခိတာဟောတာသာတပိညာတိပိအာနိဃာဒုက္ခိတာဟောတာသာတပိညာတိပိ ဘောတုတဘာမင်္ဂလံရကံတုတဘာဒေဝတာတဘာဗုဒ္ဓ ानु ဘာဝေနာတရာတုကိဘုံတုတေဘောတုတဘာမင်္ဂလံရကံတုတဘာဒေဝတာတဘာဓမ္မ ानु ဘာဝေနာတရာတုကိဘုံတုတေဘောတုတဘာမင်္ဂလံရကံတုတဘာဒေဝတာ တဘာတံဃာနုဝဝေနာတရာတုကိဘွန်တုတိသာဓုသာဓုသာဓုပါဗျာ